င့်လွန်ကျူးမှုဘာတစ်ခုမှမရှိပါဘူးတပည့်တော်များကလည်းရှိကောင်းရှိနိုင်မှလိမ့်မယ်ဒါကြောင့်တပည့်တော်များရဲ့ကိုယ်လွန်ကျူးမှုနှုတ်လွန်ကျူးမှုအပြစ်များတစ်ခုခုရှိတယ်လို့ရှိရင်တော့ခွင့်လို့ကျင့်တတ်တော်မူပါရှင်ဖရာလို့လျှောက်ထားတယ်အဲ့လိုလျှောက်ထားတော့အရှင်သာရိပုတ္တရာမတိများကငါရှင်တို့တဲ့ငါရှင်တို့ကလည်းပဲငါအပေါ်မှာတို့များအပေါ်မှာ ဘယ်လိုကိုလွန်ကျူးမှုနှုတ်လွန်ကျူးမှုမှမရှိပါဘူးဒါကြောင့်မို့ခွင့်လို့ဇရာလည်းမလိုပါဘူးကဲဒီလောက်ပြီးငါရှင်တို့သွားနိုင်ပြီကတော့ခွင့်လို့ဖို့ရာတောင်းပန်ပြီးတဲ့အခါကျတော့ဝတရားကုန်ပြီရှေ့ဆက်ပြီးတော့လည်းပဲစကားပြောနေလို့အင်အားကမရှိချိနေတော်မူလာတယ်ဒါကြောင့်မလို့ယဟန်တော်တွေပြန်ပြီးလွတ်လိုက်တော့ယဟန်တော်တွေလည်း လက်အုပ်ချီမိုးပြီးနောက်ဆုံးနောက်ဆုံးနဲ့အရှင်သာရိပုတ္တရာရဲ့ထာကတိတ်တိတ်ဆိတ်ဆိတ်ထွက်ခွာသွားအချိန်ကလင်းလူနေပြီအာယုန်တက်ခါနေနေပြီနာလကရွာတရွာလုံးကတိတ်ဆိတ်နေတယ်မြင့်ကမောင်းနေတယ်မြင့်မှောင်မင်းမှောင်ညာတော့လည်းပဲမြင့်အမှောင်ကိုဖိုးရှူလာမင်းရဲ့အယောင်ကလဲအောင်သာပေးနေတဲ့အတွက် အပြင်မှာကြည့်ရင်တော့ตายရပါရဲ့သို့တော်လည်းပဲနာလကရွာမှာအရှင်သာရိပုတ္တရာမေတော်သာရိပုံနေမရဲ့တိုက်ခန်းထဲမှာတော့မตายရနိုင်ဘူးအရှင်သာရိပုတ္တရာမထေရမြတ်ကြီးဟာတန်ဃာတို့လည်းပြန်ကြွသွားရောဤတော်ဆုံးနာတို့များအားနဲ့လာတယ်ဒါကြောင့်မို့လို့ ညောင်ဆောင်ပေါ်မှာပြန်ပြီးတော့သူများကိုလျှောင်းလျက်သိပ်ပေးသမှာအောင်အရှင်သုံနာကအရှင်သာရိပုတ္တရာမထေရကြီးကိုအသာဖေးပြီးတော့ညောင်ဆောင်မောခေါင်းအုံးမောလျှောင်းလျက်ခတ်ဆောင်ဆောင်လေးချပေးလိုက်အရှင်သာရိပုတ္တရာခေါင်းမောခေါင်းချမိတာနဲ့တပြိုင်နက်တည်းသင်္ကန်းကြီးကိုအသာဆွဲပြီးတော့ခေါင်းကြီးခြုံလိုက်တဲ့ အရှင်သုံးနာကလည်းပဲတယောက်တည်းအမတန်တိတ်ဆိတ်တဲ့ညနောင်တော်ကြီးဘယ်နဲ့များနေပါလိမ့်အရေးကြည့်နေသာရိပုံလေးမကြီးကတော့သူကသားတော်ကမခေါ်ပဲမလာရဲလို့မို့တထိတ်ထိတ်နဲ့အပြင်ကနေပြီးစောင့်နေတဲ့ငါသားတော်တက်မတက်သားရဲ့လားဝေဒနာတိုးများတိုးသလားဟုတ်ရဲ့လားဒီတောင်းကမှကြောမကြောပါမလားတစိုးရိမ်ရိမ်တထိတ်လန့်လန့်နဲ့ သားတော်တိုက်ခန်းနဲ့မဝင်ရဲပဲနဲ့အခန်းတကာမှီးပြီးတော့မျက်ရည်တွေတူတူကျပြီးတော့ပူဆွေးဒုက္ခရောက်အရှင်သာရိပုတ္တရာမထေရများဟာခေါင်းကြီးလဲချုပ်မိရောပထမဇံဝင်စားလိုက်တယ်ပထမဇံဝင်စားရာကနေပြီးဒုတိယဇံတတိယဇံသုတ္ထဇံ သတုဒ္ဒဇံဝင်စားပြီးတော့အရုပဇံ၄ပါးအစဉ်တိုင်းအထက်တက်ပြီးဝင်စားလို့နေဝတင်ညာနာတင်ညာယတနာဇံရောက်အဲ့ဒီကမှတခါនិရောဓသမဘဝင်စားတယ်နိရောဓသမဘကမှချက်ချင်းထပြီးတော့တခါပြန်ပြီးတော့နေဝတင်ညာနာတင်ညာယတနာဇံအရုပဇံနေအဆင့်တဲ့အောက်ကိုပြန်ပြီးဝင်စားတယ် ရူပစတုထဇံရောက်တာပြန်တော့တတိယဇံဝင်စားဒုတိယဇံဝင်စားပထမဇံဝင်စားလို့လောကကြီးကတလောကလုံးတိတ်ဆိတ်နေအရှင်သာရိပုတ္တရာမိမိဇာနဲ့မိမိနေပထမဇာရောက်ပြန်တဲ့အခါကျပြန်တော့တခါဒုတိယဇာတတိယဇာသတုဋ္ဌဇာပြန်ဝင်စားလို့သတုဋ္ဌဇာလည်းဝင်စားပြီးရောအရှင်သာရိပုတ္တရာရဲ့ရုပ်ဇီဝိတနာမ်ဇီဝိတဟာနောက်ထပ်မဖြစ်တော့ဘဲနဲ့ အဖြစ်ရပြီးတော့ချုပ်ငိမ့်ပြီးသွားဇီဝိတ္တန္တရေအဖြစ်ရလို့ချုပ်ငိမ့်ပြဆဲသွားတာနဲ့တရားနဲ့တည်းအရှင်သာရိပုတ္တရာတတန္တရာလုံးခံစားရတဲ့ဆင်းရဲဟုသမျှလုံးဝငြိမ့်ပြီးတော့ပြိဋိဘံဆံသွားတယ်။ကြာတော့မှအရှင်သုံးမတိကနောင်တော်ကြီးမလှုပ်ပါလားလို့တတိယပြီးတော့ အပါသင်္ကန်းကိုဆွဲပြီးတော့ခြေဘဝစမ်းကြည့်ခြေတော့စမ်းကြည့်စမ်းကြည့်တဲ့အခါကျတော့အေးနေပြီဒီအခါကျတော့မှခေါင်းချုံထားတဲ့သင်္ကန်းအပါလှကြည့်တော့အသက်ကမရှူတော့ဘူးငြိမ့်နေပြီဒီထဲမှာဩနောင်တော်ကြီးဆင်းရဲခတ်သိငြိမ့်လို့မို့လို့ ဒုက္ခခသိမ်ချုပ်ငင်းရာနိဗ္ဗာန်ကိုဝင်သံပြေဝင်သံကြည်ပြီလို့သိတဲ့အတွက်အပါကြည့်နေတော့မှာပဲပါရီပုံလေးမှရေးရလည်းပဲအခြေအနေမစောင့်နိုင်လို့မို့အခန်းထဲဝင်လာတာနဲ့ကျုံတော့ဘယ်နဲ့တော့သာတော်ဆုံးတာနောင်တော်ကြီးဘယ်နဲ့နေလဲလို့ဆိုတော့ဆုံးတာလည်းပဲမှန်တဲ့အတိုင်းပဲပြောလိုက်တယ်မေတော်ရဲ့နောင်တော်ကြီးတော့ ပြိနိဗ္ဗာန်သုတိစိတ်ချုပ်ငြိမ်းလို့မို့လို့ဒုက္ခခသိမ်းချုပ်ငြိမ်းရနိဗ္ဗာန်ကိုဝန်ဆံသွားပါကြပြီပြောတော့မှရှင်သာရိပုဏ္ဏိမကြီးဟာရှိုက်ခါရှိုက်ခါနဲ့လိုက်လိုက်လဲလဲငိုကြွေးတော့တာပါပဲမလေးသားတော်ကြီးရဲ့ငါသားတော့လာရနောက်ကြကြလှကြည်လားရှေးကမြန်ငါသားတော်လာပြီးငါ့ကိုဒီတရားတွေပြလို့ ဒီတရားတွေငါသိရလို့ငါတမ္မာဒိဋ္ဌိအယူမှန်နဲ့တွေ့ရကြုံရလို့မလို့တမ္မာဒိဋ္ဌိအယူမှန်ကိုငါနှလုံးထဲမှာပိုက်ထွေးမိပြီဆိုလို့ရှိရင်သာရောကြီးအမှုပြုတဲ့သံဃာတော်တရား200 300ကနေပြီးတော့တသောင်းတသိန်းတသန်းအထိသံဃာတော်တွေကိုငါဆွမ်းကြွေးနိုင်မှာပဲအဲ့ဒီသံဃာတော်တွေအတွက်ကြောင်းနေမြောင်များစွာဆောက်ပေးနိုင်မှာပဲ ဖောက်ပြီးတော့လူရမ်းနိုင်မှာပဲအခုတော့ငါသားတော်အလားနောက်ကြလို့မဟုတ်ငါသားတော်ကြီးနဲ့တကွသားတော်အမှုပြုတဲ့တန်ဃာတော်တွေကိုသင်္ကန်းလည်းမလူရတော့ပါကလားခွမ်းလည်းမကရရတော့ပါတော့ကားကျောင်းလည်းဆောက်ပြီးမလူရပါတော့ကားအလားနှောင်းလိုက်ခြင်းဆိုပြီးတော့ကြိုက်ကြီးတင်နေတဲ့ငိုကြွေးတဲ့ဒီထဲမှာအရှင်သုံးနာမထေရကမေတော်ငိုကြွေးနေလို့မပြီးသေးဘူး စီမံရာကိစ္စရှိတာစီမံပါအောင်လို့ဆိုတဲ့အခါကျတော့မှတတိယပြီးတော့ပါတော်ဒီရဲ့ပါဒိကိလနာဓာပနာတပင်အတွက်သက်ဆိုင်ရာပုဂ္ဂိုလ်တွေခေါ်ပြီးစီစဉ်လို့ရွှေတိုင်းငွေတိုင်းထဲကရွှေရင်ငွေတွေထုတ်ပြီးတော့အမြင့်ဆုံးအမြတ်ဆုံးလို့သူထင်တဲ့ပူဇော်ခြင်းနဲ့ပါတော်ကိုနောက်ဆုံးပူဇော်တယ်။ခொနရက်ပတ်လုံးဇာပနာတပင်ကျင်းပါလို့ ပါဠိကိလနာလည်းဆင်ရင်များတယ်ဒီအခါမှာကျမ်းဂန်ကဖော်ပြတာတော့နတ်တွေလည်းပဲဒီပါဠိကိလနာတပင်မှာလာပြီးတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးရဲ့အလောင်းတော်ကိုနောက်ဆုံးဖူးမြော်ခြင်းနဲ့ဖူးမြော်ကြတယ်အရှင်သာရိပုတ္တရာမထေရမြတ်ရဲ့အလောင်းတော်ကြာကြတဲ့အခါကျတော့အရှင်စုံနာမထေရကတတိရတယ်အေး နောင်တော်ကြီးပြိဋိဘံသံတော်ဟုတ်ပြီတို့များမှာကတာဝန်ရှိနေသေးပါလားတာဝန်ကိုတတိယပြီးတော့အရှင်သာရိပုတ္တရာရဲ့တပိတ်ကိုယူအရှင်သာရိပုတ္တရာရဲ့ပြာပုံတွေကဓာတ်တော်လေးတွေကောက်ရေစစ်ထဲထည့်ပြီးတော့အဲ့ဒီရေစစ်ကိုအရှင်သာရိပုတ္တရာရဲ့တပိတ်ထဲထည့်အရှင်သာရိပုတ္တရာဝိယုံနေကြသင်္ကန်းကို ဖောက်ပြီးတော့တပိတ်ပေါ်တင်းတပိတ်လွယ်ပြီးတော့တာဝန်ကရှင်တော်မြတ်ဘုရားနဲ့တကွတန်ဃာတော်များကိုလျှောက်ကြားဖို့အတိပေးဖို့အကြောင်းကြားဖို့တာဝန်ရှိသေးလို့မို့မေတော်တာရီပုံနှင်းမကြီးကိုဖွင့်ပါပြီးတော့မေတော်တာတော်မှာဒီတာဝန်ရှိပါသေးတယ်နောင်တော်ကြီးပြိဋိဘံစံသွားကြောင်းကိုရှင်တော်မြတ်ဘုရားနဲ့သာဝတိကြီးမှာဇေတဝန်ကြောင့်တော်မှာတရင်သုံးတော်မူရရှိတဲ့ ရှင်တော်မြတ်ဘုရားနဲ့တကွသံဃာတော်များကိုလျောက်ကြားဖို့ရာတာဝန်ရှိပါသေးတယ်။ဒါကြောင့်သာတော်ကိုခွင့်ပြုအောင်ဆိုပြီးအရှင်သုံဏမတိဟာအရှင်သာရိပုတ္တရာနောင်တော်ကြီးရဲ့တပိတ်သင်္ကန်းနဲ့ဓာတ်တော်ထည့်ထားတဲ့ရေစစ်ကလေးကိုတပိတ်ထဲထည့်ပြီးတော့သာဝတိပြည်ဘက်အရှိမြောက်စီခရီးဒေသစာရီကြွကြကြွတော်မူရတယ် ရာဇကြိုကနေပြီးတာဝတိ45ယူဇနာခရီးဟာနာနဲ့မသွားဘဲနဲ့အဘိညာဉ်နဲ့မသွားဘဲနဲ့ပဂရိအားဖြင့်သွားရတယ်ဆိုလို့ရှိရဲ့ခொနရဲ့ကြာတယ်အရှင်သာရိပုတ္တရာပြိဋိဘံသာနာတဆောင်မောလာကြီးနေ့ဒီကအရှင်သုဏမတိဟာအဲ့ဒီဓာတ်တော်ကိုယူပြီးတော့သွားလို့ သာဝတိပြည်ရောက်တဲ့အခါကျတော့ဇေတဝန်ကျောင်းနဲ့ရောက်တော့ဟောအရှင်ဆုံးနာပြန်လာပြီဆိုတာတန်ဃာတော်တွေထဲမှာတရင်ဖြစ်တယ်သို့တော်လည်းပဲအရှင်ဆုံးနာမတိဟာဘယ်တန်ဃာတော်တွေသိမှမသွားပဲနဲ့အရှင်အာနန္ဒာစီကိုတန်းပြီးကြွသွားတယ်။ဘာကြောင့်လဲဆိုတော့အရှင်တော်မြတ်ဘုရားစီတန်းပြီးသွားမယ်ဆိုလို့ရှိရင်မသွားဝုံသွားဝုံဟို ဒါကြောင့်အရှင်အနန္ဒာမထိစီသွားပြီးတော့အရှင်အနန္ဒာကိုရှေ့ဆောင်ထားပြီးရှင်တော်မြတ်ဘုရားစီသွားပြီးအကြောင်းကြားလျှောက်ထားမှာပဲလို့သဘောရလို့အရှင်အနန္ဒာစီ ရောက်သွားတဲ့အခါကျတော့အရှင်အနန္ဒာကလည်းပဲအရှင်သုံးနာ ရောက်လာကြတဲ့ကအကျိုးအကြောင်းသိကျင်နေတာအရှင်သာရိပုတ္တရာဟာအရှင်နာနာအရှင်အနန္ဒာရဲ့ဆရာဆိုလည်းဟုတ်တယ်အမတန်ခင်မင်လှတဲ့ သဓမ္မစာရီတရင်သုံးမောမိတ်ဆွေမထီကြီးဆိုလို့ရှိရင်လည်းဟုတ်တယ်ဒါကြောင့်မလို့အရှင်သာရိပုတ္တရာအရှင်အာနန္ဒဟာအရှင်သာရိပုတ္တရာအကြောင်းကိုအင်မတန်မှသိပြန်တယ်ဒီထဲမှာအရှင်သုံးနာမထီကအရှင်ဖရာတပည့်တော်အခုလာတာရာဇကျောကလာခဲ့ပါတယ်ရာဇကျောမှာတပည့်တော်ရဲ့နောင်တော်ကြီးရှင်သာရိပုတ္တရာတော့ တဇောင်းမုံလာပြည်နေကပြိဋိဘံစံသွားပါပြီဟောဒီမှာအရှင်သာရိပုတ္တရာရဲ့တပိတ်ပါဘုရားဒီမှာအရှင်သာရိပုတ္တရာရဲ့သင်္ကန်းပါဘုရားဟောဒီတပိတ်ထဲကဒီရေစထဲကတော့အရှင်သာရိပုတ္တရာရဲ့ဓာတ်တော်တွေပါဘုရားအရှင်စုံနာမထေရကစုံစုံသိသိပင်လျှောက်ထားတော်လည်းပဲအရှင်အာနန္ဒာကပထမစကားတခွန်းနဲ့ပဲစိတ်ထဲမှာထိတ်ခနဲဖြစ်သွားပြီ ရွှေတောင်ကြီးပြိုကျတယ်လို့ထင်သွားပြီးတော့ဘာမှမသိဘူးနောက်စကားတဲ့ပထမဆုံးပြိဋိဘံစံသွားပြီဆိုတဲ့စကားကြားလိုက်ကြတဲ့ကနောက်စကားတွေသူဘာမှမကြောက်ပြီးတော့မှပြန်ပြီးတော့တတိယလာပြီးအော်ဘာလျှောက်တယ်အရှင်ဆုံးနာဘာတွေများပြောကြလဲလို့ဆိုတော့မှအရှင်ဆုံးနာကခုနအရှင်သာရိပုတ္တရာရဲ့တပိတ်သင်္ကန်းနေတတ်တော်ရေးပြတော့တိရိစ္ဆာကြကြီးပဲအဲ ဒီလိုဆိုလို့ရှိရင်သုံးနာရေမြတ်စွာဘုရားထံတို့များသွားကြမှာဖြစ်မယ်ဆိုပြီးတော့မသက်မသာတဲ့ဆင်းရဲတဲ့စိတ်ဝမ်းနည်းတဲ့စိတ်ကိုဖိသိမ့်မြိုထားပြီးတော့အရှင်အာနန္ဒာဟာအရှင်သုံးနာနဲ့အတူမြတ်စွာဘုရားထံကြွသွားအရှင်အာနန္ဒာကိုယ်တိုင်ကသောတာပတ္တိမေညာဖူညာနာရသေးတဲ့သောတာပန်သာဖြစ်သေးတယ်ကိုဒီလိုဖြစ်သေးတော့ လောဘကိုလည်းမပယ်နိုင်သေးဒေါသကိုလည်းမပယ်နိုင်သေးဒါကြောင့်မလို့သူ့တဏ္ဍာမှာစိတ်ဆင်းရဲခြင်းဆုံးနေတဲ့ဒေါသဒေါမနတတွေအပြင်းထန်ဖြစ်လို့မို့လို့စိတ်ဆင်းရဲလို့ဝမ်းနည်းလို့ပူဆွေးလို့အဲ့ဒါလိုဖြစ်နေတနေ့မြတ်စွာဘုရားထံရောက်တဲ့အခါကျတော့ရှိခိုးပြီးတော့ရှင်တော်မြတ်ဘုရားရှင်တော်မြတ်ဘုရားအရှင်ဆုံးနာမကြည်ပါဗျာ အရှင်ဆုံးနာမရှိလာလို့မဟုတ်လို့အရှင်သာရိပုတ္တရာပြိနိဗ္ဗာန်စံကြောင်းတပည့်တော်များသိရပါတယ်ဖေဟာဒါကအရှင်သာရိပုတ္တရာရဲ့သင်္ကန်းပါဖေဟာဒါကအရှင်သာရိပုတ္တရာရဲ့တပိတ်ပါဖေဟာဟောဒီတပိတ်ထဲကဒီရေစစ်ထဲကဒါတွေကတော့အရှင်သာရိပုတ္တရာရဲ့ဓာတ်တော်တွေပါဖေဟာအရှင်ဆုံးနာမလီဆောင်ခဲ့တာပါဗျာ ရှင်အာနန္ဒာပြောရင်ပြောရင်ကအတန်တိန်သွားတယ်အတန်တိန်သွားရတာနေပြီးတော့ဘာမှတတ်မရှောင်းနိုင်ဘူးကြက်သေးသေးသလိုတောင်းတောင်းတင်းတင်းကြီးဖြစ်ပြီးတော့ငေးနေပြီးတော့မှပြန်ပြီးတော့တတိကိုထိမ့်လိုက်တဲ့အခါကျတော့တတိရလာတော့မှရှောက်တယ် အပိဇမေဗန္တေကာယောမတုရကဇာတောဝိယဟောတိဒိတာပိမေနပခာယတိဓမ္မပိနပฏิဗန္တိအာယတမတာရိဗုဒ္ဓပရိနိဗ္ဗုဒ္ဓတိတတဝါဗန္တေရှင်တော်မြတ်ဖရာအာယတမတာရိဗုဒ္ဓနောင်တော်ကြီးတာရိဗုဒ္ဓရာတိပရိနိဗ္ဗုဒ္ဓတိပရိနိဗ္ဗာန်စံတော်ပြီဟူ၍တတဝါကြားလိုက်ရခြင်းမြောင့် မေရတိတော်ဤကာယောကိုယ်သည်မတုရကဇာတော်ဝိယတောင်းနှင်းခိုင်မာ၍သွားပါ၏မေရတိတော်အာတိတပိယမျက်နာတို့သည်လည်းနပက္ခယန္တိမထင်လားမမြင်လားပါကိုဓမ္မတိတရားတို့သည်လည်းနပฏิပန္တိမထင်လားမမြင်လားပါကိုဖရာအရှင်သာရိပုတ္တရာပြိဋိဘံစံတော်ပြီဆိုတတိတော်ဖြေမစီနိုင်ပါဗျာ ။ဒါကြောင့်မလို့တပည့်တော်ခန္ဓာကိုယ်တောင်းတင်းခိုင်မာသွားပါတယ်။အရာမျက်နာတွေလည်းမသိတော့ပါဘူး။ဘယ်ဟာအဖြစ်ဘယ်ဟာအနောက်ဘယ်ဟာတောင်းလို့လဲတပည့်တော်ခွဲခြားမသိတော့ပါဘူးဖေရ။တပည့်တော်မှာတရားတွေလည်းပဲစိတ်ထဲမှာမပေါ်လာတော့ပါဘူး။လျှောက်ထားတဲ့အခါကျတော့အင်မတန်ပူဆွေးနေတာကိုရှင်သာရိရှင်တော်မြတ်ဖရာတွေ့တော်မူရတဲ့အတွက် ရှင်တော်မြတ်ဘုရားအရှင်အာနန္ဒာကိုဖြောင်းမြတယ်ဒိမုသောတေအာနန္ဒသာရိပုတ္တောသီလခန္ဓာဝါအာဒါယပရိနိဗ္ဗုတောသမာဓိခန္ဓာဝါအာဒါယပရိနိဗ္ဗုတောပိညာခန္ဓာဝါအာဒါယပရိနိဗ္ဗုတောဝိမု ക്ത ခန္ဓာဝါအာဒါယပရိနိဗ္ဗုတောဝိမု ക്തി ညာနာဒသနေခန္ဓာဝါအာဒါယပရိနိဗ္ဗုတော အာနန္ဒจิตာအာနန္ဒာသာရိပုတ္တောသာရိပုတ္တရာတိတေဖြင့်ဤသီလခန္ဓာဝသီလတရားအစုကိုမူလဲအာဒါယယူ၍ပြိနိဗ္ဗုဒ္ဓပြိနိဗ္ဗာန်စံသွားစေသလောသမာဓိခန္ဓာဝသမာဓိတရားအစုကိုမူလဲပညာခန္ဓာဝပညာတရားအစုကိုမူလဲ ဝိမု ക്തി ခန္ဓာဝါဝိမု ക്തി တရားအစုကိုမူလဲဝိမု ക്തി ညာနာတတနေခန္ဓာဝါဝိမု ക്തി ညာနာတတနာတရားအစုကိုတော်လဲအာဒါယာရည်၍သာရိပုတ္တောသာရိပုတ္တရာသည်ပြိနိဗ္ဗုတောနုပြိနိဗ္ဗာန်စံသွားလေသလောခြေသာအနန္ဒာသာရိပုတ္တရာပြိနိဗ္ဗာန်စံတဲ့အတွက်တင့်မှာတလောက်တောင်းဥသွေးဝန်နဲ့စိတ်ဆင်းရဲနေရအောင် သာရိပုတ္တရာဟာတေရဲ့သီလတရားအစုတွေယူပြီးတော့ပြိဋိဘသံသွားသလားသမာဓိတရားအစုတွေယူပြီးတော့ပြိဋိဘသံသွားလို့လားပညာတရားအစုဝိမု ക്തി တရားအစုဝိမု ക്തി ဉာဏဒသနာတရားအစုတွေယူသွားပြီးတော့ပြိဋိဘသံသွားလို့တင်တဲ့လောက်တောင်းမှပဲစိတ်ဆင်းရဲပြီးဝမ်းနဲ့ပန်းနဲ့ဖြစ်နေရသလားအာနန္ဒာမြတ်စွာဘုရားမိတ် ဒီတော့ရှင်အနန္ဒာကအပိသမေပန္နေသောအာယတမတာရိပုတ္တောဝိညာပကောသန္တတကောတမတပကောသမုတ်တေဇကောသမဟန္တကောသဗျမဇာရိနာအနုကံပကောအကိလာတုအကိလာတုဓမ္မဒေသနာယသဗျမဇာရိနာအနုကဟကော တတ္တအာယတမတောတာရိဗုဒ္ဓတ္တဓမ္မောဇာဓမ္မဘောကံဓမ္မနုဟံအနုတ္တရာမဗန္တိရှင်တော်မြတ်ဖရာသောအာယသမတာရိဗုဒ္ဓထိုရှင်တော်မြတ်ရှင်တာရိဗုဒ္ဓရာမတိမြတ်သည်မေတ္တိတော်ဤဝိညာပကောတိအောင်တအောင်ညွန်ပြသင်ကြားပြတာတော်ပုဂ္ဂိုလ်ဖြစ်ပါ၏ သန္တတကောတရားတော်ကိုပြတတ်သောပုဂ္ဂိုလ်ဖြစ်ပါ၏သမာဓပကောသင်ဟာသင်ဟာကိုယူစေတတ်သောပုဂ္ဂိုလ်ဖြစ်ပါ၏ဩဒိန်သောတရား၌တဝင်စေတတ်သောပုဂ္ဂိုလ်ဖြစ်ပါ၏ဓမ္မဒေသနာယတရားဟောဖို့ရာအကိလာသူကြောင့်ညဆိုင်တော်မူပါ၏သဗ္ဗမဇာရိဏံတရင်သုံးမောတို့ကိုအနုက္ခသောချီးမြှောက်သောပုဂ္ဂိုလ်ဖြစ်ပါ၏ သတ္တမတို့ကြောင့်မယံတပိတော်တို့သည်တတ္တအာယတမတောသာရိပုတ္တတထိုရှင်သာရိပုတ္တရာမထေရဤဓမ္မောဇံတရားတိဟုသောဩဇာကိုဓမ္မဘောဂံတရားတိဟုသောအသုံးဆောင်ကိုဓမ္မနုဂဟံတရားဖြင့်ချင်းမြောက်မှုကိုနိစ္စအမြဲအနုတ္တရာမတတကနဲ့အောင်မေ၍နေရပါ၏ရှင်ဖေယရှင်တော်မြတ်ဖေယ အရှင်သာရိပုတ္တရာမထေရမြတ်ဟာတတိတော်ရဲ့သီလအစုသမာဓိအစုပညာအစုဝိမု ക്തി အစုဝိမု ക്തി ညာနာတဒနာတရားအစုတွေကိုယူပြီးတော့ပြိဋိဘံစံသွားတာတော့မဟုတ်တော့ပါဗျာသို့တော်လည်းရှင်သာရိပုတ္တရာဟာတတိတော်ကိုမသိတာသိအောင်မတည်ရတဲ့တရားတွေသိအောင်သင်ပြပေးပါတယ်မသက်ဝင်တဲ့တရားတွေသက်ဝင်အောင်ညွှန်ကြားပေးပါတယ် တရင်သုံးပေါ်ရဲ့အတွက်ဆိုလို့ရှိရင်အရှင်သာရိပုတ္တရာဟာတရားနဲ့တော့ပစ္စည်းနဲ့ရောအမျိုးမျိုးချင်းမြောက်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။တတိတော်များအတရားဖြင့်ချင်းမြောက်ရမှာလည်းပဲကြောင်းရအမတန်စိုက်တော်မူပါတယ်။ဒါကြောင့်မဲတတိတော်များဟာဒီအရှင်သာရိပုတ္တရာကြီးပြိနိဗ္ဗာန်စံလွန်လေပြီးတဲ့အရှင်သာရိပုတ္တရာကြီးရဲ့တရားတိဟုသောဩဇာတရားတိဟုသောအတုံးဆောင်တရားဖြင့်ချင်းမြောက်ခြင်းကိုတတိတော်များ အမြဲတစေအမှတ်ရ၍နေရပါတယ်ဗျာတယောက်ထားတယ်ဒီကမြတ်စွာဘုရားကသိတော်မူတယ်အေးအနန္တာဒီလောက်တောင်မှပဲဖြစ်နေသေးတာပဲသူစိတ်မပြေသေးပြီလို့သိတဲ့အတွက်မြတ်စွာဘုရားကဆက်ပြီးမိန့်ကြားတယ်ပါတိကိစေဝအနန္တာမယာအခန္တနာနုယံ မယာအခါတဏနုပိယေဟိမနာပေဟိနာနာဘာဝဝိနာဘာဝအညထာဘာဝဒါကုတ္တထလဗ္ဗယံသာတံဘုဒ္ဓံသင်္ခတံပလောကဓမ္မံတံဝတမပလုစီတိအဲ့ဒါလို့ရှေ့ဆက်ပြီးတော့မြတ်စွာဘုရားမမိတ်ကြသေးခင်တခုတော့မြတ်စွာဘုရား အရှင်အာနန္ဒနဲ့တကွာတန်ဃာတော်အများစိတ်ထဲမှာငြိမ်သက်သွားအောင် တရားစကားဆိုသေးတယ်ဘယ်လိုဆိုတယ်လဲလို့ဆိုတော့အရှင်သာရိပုတ္တရာရဲ့ရေပြစ်ထဲကတတ်တော်တွေမြတ်စွာဘုရားဟာလက်ဝါးတော်ပေါ်တင်ပြီးတော့ရှင်သာယဟန်တို့လွန်ခဲ့တဲ့15ရက်ခန့်ကဟာရိကတာဝတိပြည်ဒီစေတဝန်ကြောင်းဝင်ထဲမှာပဲ တကူတော်အမျိုးမျိုးကိုပြတာသွားတဲ့တကူတော်ရှင်ဖြစ်တဲ့သာရိပုတ္တရာဟာအခုအခါမှာဆိုလို့ရှိရင်ဟောဒီဒုံများလက်ဝါးပေါ်တင်ထားတဲ့ဓာတ်တော်တက်တက်ပဲရှိတော့တယ်ဘာမှမကြံတော့ဘူးရှင်တော်မြတ်ဘုရားအနိစ္စတရားကိုပြတော်မူလို့တာဘာမှမကြံတော့ဘူးတဲ့ဒီသာရိပုတ္တရာဆိုတာဟာ နဲ့နေရရပုဂ္ဂိုလ်မဟုတ်ဘူးလင်းသောပညာရှင်သောပညာထက်သောပညာနဲ့လည်းပြည့်စုံတယ်နဲ့သောပညာကြီးကျယ်သောပညာနဲ့လည်းပြည့်စုံတယ်အဲ့ဒါလောက်ပြည့်စုံတဲ့ပါရိပုတ္တရာဟာအခုအခါမှာမရှိတော့ဘူးဟောဒီမှာတို့များလက်ဝါးပေါ်တင်ထားတဲ့ဓာတ်တော်မျှပဲကျန်တော့တယ် ဘလောက်ပဲပညာကြီးသည်ဖြစ်စေဘလောက်ပဲတကောကြီးသည်ဖြစ်စေသင်္ခါရတရားတို့ရဲ့ဖြစ်ပြီးပြည့်စည်ရတဲ့သဘာဝအရာမနေရဖြစ်ပြီးရင်ပြည့်စည်ရတာပဲမြတ်စွာဘုရားသင်္ခါရရဲ့ဒီသဘောကိုယဟန်တော်များနဲ့တကွာအရှင်အနန္ဒာမြင်အောင်ပြတော်မူအဲဒါလိုပြတော်မူရာကနေပြီးတော့မြတ်စွာဘုရားကအရှင်သာရိပုတ္တရာရဲ့ဂုဏ်တော်တွေကိုလည်းပဲ ထုတ်ခေါ်ပြီးတော့ပေးတယ်ဒီလိုထုတ်ခေါ်ပေးတာကလည်းပဲသလောက်တောင်ဒီကုံကျေးဇူးတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ပင်ဖြစ်냐တော့လည်းပဲတနေ့ကြရင်ယုံနာဓမ္မသင်္ခါရတရားတို့ရဲ့မမြဲသောသဘောအရာပြည့်စည်ရတာပဲဆိုတဲ့အနိစ္စသဘောကိုမြင်စေခြင်းလို့ခန္ဒီမလောပတဝိသမောနာကုပ္ပတိ နာသာတိစိတ်တတဝတိနာဝတတိအနုကမ္မကောကာရုဏိကောသာနိဗ္ဗုတောပရိနိဗ္ဗုတံဝန္တထတာရိပုတ္တံဘေကဝေจิตယဟံများတို့ယောတာရိပုတ္တရာငါဤလက်ရယံအကတာဝကဖြစ်တဲ့တာရိပုတ္တရာသည်ခန္တီမလောတိခမှုလက်ကင်ထား၍ခွန်အားနှင့်လည်းပြည်စုံပါပေ၏ ပထဝီတမမြေကြီးနှင့်အလားတူသည်ဖြစ်၍နာကုတ်ပတိပေသူအမြလည်းအမြဲမထားတတ်ချေနာသာပိစိတ်တတဝသေနဝတ္တိမငြိမ်မသက်သောစိတ်ဤအလိုတို့လည်းဘယ်အခါမှမလိုက်ပေ အနုကံမကောတရင်သုံးပါအများကိုစောင့်ရှောက်တတ်၏ကာရဏီကောတနာကျင်နာတတ်၏ နေပြီသောကိလေသာခတ်သိမ့်ငြိမ်းအေသောသူလည်းဖြစ်ပေ၏ပရိနိဗ္ဗတံပရိနိဗ္ဗာန်စံလေတိရောတံတာရိပုတ္တထိုလက်ရယံအကတာဝကတာရိပုတ္တရာမတိကိုဝန္တထရှိခိုးကြကုန်လောမြတ်စွာဘုရားကအရှင်သာရိပုတ္တရာရဲ့ဂုံကိုထုတ်ဖော်ပြောတယ်ငါတာယိတာရိပုတ္တရာလက်ရယံအကတာဝက ဣတတဲ့ဘွယ်တိရထားတဲ့ပညာမှာဣတတဲ့ဘွယ်တိရထားတဲ့သာရိပုတ္တရာဟာသိခံမှုခွန်အားရှိတယ်တဲ့သိခံတတ်တယ်တဲ့ဘာနဲ့တူတယ်လဲဆိုတော့ပထဝီသမောမြေကြီးနဲ့တူပါတယ်တဲ့မြေကြီးဟာဘယ်သူပဲသွားသွားလာလာထိုင်ထိုင်တူးတူးဆွဆွဘယ်လိုကမှမြေကြီးဟာရမပြုတ်သလိုပါရိပုတ္တရာဟာလည်းပဲသူ့ကိုဘယ်လိုပဲ ထိပါထိပါသောကားသောကားဘယ်သူ့ကိုမှသူဟာအမျက်မထားတတ်ပါဘူးတဲ့ဒီလောက်တောင်သိခံခြင်းတရားနဲ့ပြည့်စုံတယ်တဲ့သိခံခြင်းတရားနဲ့ပြည့်စုံတယ်မဟုတ်ဘူးဒီသာတော်ကြီးသာရိပုတ္တရာဟာနှိမ်ချတဲ့စိတ်ထားလည်းပဲအမျက်တစေရှိတယ်တဲ့သန္တာလခေါ်တဲ့ဒွန်းသန္တာတောင်းသားများဟာခွက်စုပ်ကလေးကင်ပြီးတော့ရွာတဲ့ဝင်တဲ့အခါမှာခေါင်းလေးငုပ်ပြီးတော့ ဘယ်သူ့ဘုံမှမမောပဲနဲ့ဘယ်သူ့ဘုံမှမန်ထောင်တဲ့စိတ်ဓာတ်မရှိပဲနဲ့ယိုယိုကြိုးကြိုးနှိမ့်နှိမ့်ချချစိတ်ဓာတ်နဲ့အိမ်စဉ်လျှောက်ပြီးတော့တောင်းစားသလိုသာရိပုတ္တရာဟာလည်းပဲဘယ်ပုဂ္ဂိုလ်အပေါ်မှမန်ထောင်တဲ့စိတ်ဓာတ်မရှိပဲနဲ့အမြဲတမ်းနှိမ့်ချတဲ့စိတ်ဓာတ်ရှိတယ်တဲ့ဟုတ်ပါတယ်အရှင်သာရိပုတ္တရာမထေရမြတ်ဟာတကြိမ်မှာ သင်္ကန်းတော်ကိုညီညာညာဝမြဲဖြစ်ပေတော့လည်းပဲအမှတ်တပဲနဲ့သင်းမိုင်ဟာ အောက်ကိုလျှော့ကြနေတာအောက်ကိုလျှော့ကြနေတော့သင်းမိုင်ကဟာမညီမညာပဲနဲ့အောက်ဘက်ကိုထွက်နေတာကိုခုနှစ်နှစ်သားကိုရင်လေးကတွေ့ရအခါကျတော့အရှင်မြတ်ကြီးဖေဟာအရှင်မြတ်ကြီးရဲ့သင်္ကန်းဟာအောက်ဘက်ကိုထွက်ကြနေပါတယ်ဒါကြောင့်မလို့ပြင်ပြီးတော့ဝတ်လိုက်ပါအောင်ဖေဟာလို့ အဲ့ဒါလိုလျှောက်ထားတဲ့အခါကျတော့အရှင်သာရိပုတ္တရာမတိမြတ်ဟာသူ့သင်္ကန်းသူပြန်ကြည့်ပြီးတော့အော်ဟုတ်သားပဲသင်္ကန်းကမညီပဲနဲ့ရှေ့ဆုံးကအောက်ထနေပါလားမလေးဟုတ်လိုက်တာကိုရင်ကိုရင်ပြပေးလို့ပြီပဲဆိုပြီးသင်္ကန်းပြန်ဝတ်ပြီးတော့ညီညာညာပြန်ဝတ်ပြီးကြည့်ပြီးတဲ့အခါကျတော့လက်ဥကလေးခြီးပြီးတော့ဆရာဒီလိုဆိုတော့လောက်ပလားလို့ကိုရင်လေးကိုပြောတယ် ကွင်လေးကတော်လောက်ပါပြီဆိုမှအရှင်သာရိပုတ္တရာဟာကျေးဇူးတင်လိုက်တာဆိုပြီးတော့လှည့်ထွက်သွားတယ်။တရားပုဂ္ဂိုလ်ရာဆိုလို့ရှိရင်မြတ်စွာဘုရားမှတပပညာမှအမြင့်ဆုံးဣတိတဲ့ဘဝရထားတဲ့ပုဂ္ဂိုလ်ရှင်တော်မြတ်ဘုရားရဲ့လက်ရရအဲ့ကတာဝကဆိုတော့ကိုရင်အပေါ်မှာမန်းဆောင်တဲ့စကားမိန်ကြားကောင်းမိန်ကြားမှာပဲဟာအခုရှင်သာရိပုတ္တရာတော့မမိန်ကြားဘူး။ အဲ့ဒီလိုတာရကတွေအချက်တွေအရှင်သာရိပုတ္တရာရဲ့တိခမ်းမှုခန္တီကုန်းနဲ့ပြည့်စုံတာတွေအများကြီးရှိတယ်။အဲ့ဒီလိုဂုဏ်နေရှင်တော်မြတ်ဘုရားကထုတ်ပေါ်ပြီးတော့တန်ဃာတော်အများကို ပြောကြားဟောကြားပြီးတဲ့အခါကျတော့ဒီလောက်တောင်ကြီးကျယ်တဲ့ဂုဏ်ကျေးဇူးတွေနဲ့ပြည့်စုံတဲ့သာရိပုတ္တရာတောင်မှပဲယခုအခါမှာဟောဒီတို့များလက်ဝါးပေါ်တင်ထားတဲ့ဓာတ်တော်များပဲကျန်တော့တယ်။ရှင်တော်မြတ်ဘုရားမိတ်ကြတယ် အဲ့ဒါလိုမိန့်ကြားပြီးတော့မှအကျဉ်းနာနာအတွက်ရည်ရွယ်ပြီးတော့အာနန္ဒာจิตာအာနန္ဒာပိယေဟိချစ်အပ်သောသူတို့နှင့်မနာပေ၏စိတ်နှလုံးကိုပွားစေတတ်သောပုဂ္ဂိုလ်တို့နှင့်နာနာဘာဝရှင်ဝဲကွယ်ရခြင်းသည်ဝိနာဘာဝသေကွယ်ကွယ်ရခြင်းသည်အညထာဘာဝဘဝချာ၍ဖြစ်ရခြင်းသည်ဘဝိတ္တိဖြစ်လက်တံဣတိဤသို့ ပဋိကေစေဝစောစောကလေးကပင်နဲ့မယံငါတိအခါတဏ္ဏနုဟောပြပြောကြားထားသည်မဟုတ်ပါလောဖြစ်သူခင်သူဒီပုဂ္ဂိုလ်တွေနဲ့ဒီနေ့ကြလို့ရှင် ရှင်ွယ်ဖြစ်ဖြစ်ဒီွယ်ဖြစ်ဖြစ်ဘဝကြလို့ကိုယ်ရတဲ့အကွယ်ဖြစ်ဖြစ်ကိုယ်ရလိမ့်မယ်ဆိုတာတို့များရှိလာတဲ့ကပြောကြားထားတယ်မဟုတ်လားအနန္တဒီသဘောတွေတင်ပြီးဖို့ လိုပါတယ်မြတ်စွာဘုရားကမိန့်ကြားတယ်အရှင်အနန္ဒာလည်းပဲဝမ်းနေတဲ့စိတ်ကိုမြို့သိပ်ထိမ့်ပြီးတော့နာယူတဲ့အခါကျတော့တဖြည်းဖြည်းနည်းနည်းဆောက်တည်ရရလာမြတ်စွာဘုရားကယံဇာတံဗုဒ္ဓံသင်္ကတံဘလောကဓမ္မတံဝတ္တမပလုဇိတိနေတံထဏဝိသတိအာနန္ဒာจิตာအာနန္ဒာ ယန္တံအကျင့်တရားသည်ဇာတံဖြစ်ပေါ်၍လာဤဘုဒ္ဓံဖြစ်ရှားဖြစ်ပေါ်လျက်ရှိ၏သင်္ခတံအကြောင်းတရားတို့ကပေါင်းစု ပြုလုပ်ပေးသောပေပေးမှဖြစ်ပေါ်လာ၏တန်ထိုထင်ရှားဖြစ်ပေါ်လျက်အကြောင်းတရားတို့ကပြုလုပ်ပေးသည်ဖြင့်ဖြစ်ပေါ်လာသောတရားမှန်သမျှသည်ပလောကဓမ္မပစ္စည်းတတ်သောသဘောရှိ၏တန်ထိုအကြောင်းတို့ကပေါင်းစုပြုလုပ်ပေးသည်ဖြင့် ဖြစ်ပေါ်လာတဲ့တရားတို့ရဲ့ပျက်စီးတတ်သောသဘောကိုမပလုစီတိမပျက်စီးပါစေနဲ့ဟု၍ဧတံဒါနံတောင်းနာရရပွေရသောဤအကြောင်းဤနဝိသတိမရှိအနန္တအကြောင်းကြောင့်ဖြစ်ပေါ်လာတဲ့တရားမှန်သမျှအကြောင်းတွေကပြုတ်လို့ပေးလို့ဖြစ်ပေါ်လာတဲ့အကျိုးတရားမှန်သမျှဟာပျက်စီးတတ်တဲ့သဘောပဲဖြစ်လာတာကိုယ်ကပြတ်ဖို့ ဖြစ်လာတာကိုကပြက်ဖို့ပဲဖြစ်တဲ့တရားမပြက်စီးတယ်ဆိုတာမရှိဘူးဖြစ်တဲ့တရားဟာပြက်စီးတာကြီးပဲအနန္တအဲ့ဒါလို့ပြက်စီးတဲ့အတွက်နှလုံးသွင်းမှုနဲ့တကွာဖြစ်ပေါ်လာလို့မလို့ဖြစ်ရတယ်အကြောင်းတွေစုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့တရားတွေကြီးပဲသင်္ခတတဲ့ဒီသင်္ခဏတရားမှန်သမျှကတော့ဖြစ်လာလို့မို့ပြည့်စည်ရသည် အကြောင်းကမပေးတဲ့အတွက်အကြောင်းမရှိပဲသူ့မူလသဘာဝအတိုင်းရှိနေတဲ့အသင်္ခတအရှိတရားဟာကဖြစ်ဖြစ်ကိုဖြစ်တာမဟုတ်တဲ့အတွက်မပြတ်မစီးမူလအရှိသဘာဝအတိုင်းအမြဲရှိနေတယ်တဲ့ဒါကြောင့်မို့လို့သင်္ခတဖြစ်တဲ့အကြောင်းတွေကပေါင်းစုပြုလုပ်ပေးထားတဲ့ ရုပ်သင်္ခါရနာမ်သင်္ခါရရုပ်သင်္ခတနာမ်သင်္ခတဒီတရားတွေကိုကျော်လွန်အောင်ရှင်တော်မြတ်ဘုရားညွှန်ကြားတဲ့အတိုင်းကြိုးစားပွားများအထုတ်ပြီဆိုလို့ရှိရင်သင်္ခတတရားတွေလွန်မြောက်တဲ့အခါကျတော့အသင်္ခတတရားကိုရသည်အသင်္ခတတရားဆိုတာဘယ်အကြောင်းကမှပြုလုပ်ပေးတာမဟုတ်ဘဲနဲ့သူ့မူလအတိုင်းရှိနေတဲ့အရှိတဘာဝတရားဒါကြောင့်အဖြစ်တရားခေါ်တဲ့သင်္ခတဟာ ဖြစ်လို့ပြည့်စည်ရသည်အရှိတရားခေါ်တဲ့အသင်္ခတာကတော့ဖြစ်တာမဟုတ်လို့မပြည့်စည်ဘူးဘယ်သူလဲဆင်းရဲငြိမ့်နေတဲ့သဘာဝဆင်းရဲငြိမ့်နေတဲ့သဘာဝဟာဘယ်မလဲရုပ်ရောနာရောချုပ်ငြိမ့်နေတဲ့သဘောဟာဆင်းရဲငြိမ့်နေတဲ့သဘာဝပဲ။ အဲ့ဒီဆင်းရဲငြိမ့်နေတဲ့သဘာဝဟာမူလကလေးကရှိနေတဲ့ဒီသဘောကြီးပေါ်လာအောင်ဘယ်အကြောင်းကမှပြုလုပ်ပေးတာမဟုတ်ဒါကြောင့်မလို့သူဟာအရှိတရားအသင်္ခတအဲ့ဒီအရှိအသင်္ခတတရားဟာဖြစ်တာမဟုတ်လို့မပြည့်စည်ဒါကြောင့်မြတ်စွာဘုရားကအရှင်အနန္ဒာကိုသဒအာနန္ဒာအကြောင်းတရားတွေကပြုလုပ်ပေးလို့ထင်ရှားဖြစ်ပေါ်လာတဲ့အဖြစ်တရားမှန်သမျှဟာ ပျက်စီးတတ်တာကြီးပဲအဲ့ဒီပျက်စီးတတ်တဲ့တရားတွေကိုမပျက်စီးပါစေနဲ့လို့ဘလို့ပဲတောင်းတာပေမဲ့လည်းပဲမရဘူးပျက်စီးတာကြီးပဲဒီဘောထဲမှာတင့်ညာသက်ဝင်အောင်သိဆင်းခြင်းမှာမြတ်စွာဘုရားမိန်ကြားတယ်ဖြစ်ပေါ်၍လာထိုအရာမှန်စွာပြည့်ရသည်မပြည့်စေလိုတောင်းတာဆိုရာကိုမရပြီ ဤသဘောတွင်ညမဝင်မှန်ပင်ခက်ချိတ်မည်ပြက်လင်ငိုကြွေးပူလောင်ဆွေအေးွယ်မရပြီဖြစ်တဲ့တရားမှန်သမျှပြည့်ရတာကြီးပဲဒီသဘောထဲမှာညံဝင်နေပြီဆိုလို့ရှိရင်အပြက်တင်းနဲ့ဘလို့ပဲတွေ့တွေ့အဲ့ဒီအပြက်ကြောင့်စိတ်ဆင်းရဲမှုဝမ်းနည်းမှုတုံလုံးမှုခြောက်ခြားမှုမရှိဘူး မြတ်စွာဘုရားပွင့်တော်မမူခင်သာသနာ့ဘအချိန်တစ်ချိန်မှာလေယာဥဒိမိသားစုရှိတယ်အဲ့လေယာဥဒိမိသားစုမှာတနေ့တော့သားဖနှစ်ယောက်ကလက်တော်တဲ့သွားပြီးလက်ထွန်းနေအဲ့ဒါလို့လက်တော်တဲ့သွားပြီးလက်ထွန်းနေတော့ဖခင်ကလက်ထွန်းနေလို့သားကလေကသင်းပေါ်မှာအမိုက်တွေရှင်းပြီးတော့ လယ်ကသင်းကိုမီးရှို့ပြီးတော့ရှင်းလင်းနေတဲ့အချိန်လယ်ကသင်းမှာရှိနေတဲ့တောင်ပေါ်ကောင်းထဲမှာຫນွေမွေရှိနေတဲ့ຫນွေကမီးရှို့လို့မီးကိုကတောင်ပေါ်ကောင်းထဲဝင်တဲ့အခါကျတော့ငွေဟာမိကောမလို့မလို့ဒေါသထွက်ပြီးတော့လဲကပင်ရှင်းနေတဲ့သားကိုပေါက်ပြီးတတ်လိုက်တယ်အဲဒါလိုပေါက်တတ်လိုက်တဲ့အခါကျတော့သတ်သေးသွားတယ် သူတော်လည်းပဲဖခင်ကလဲထွန်းနေတာဆိုတော့မသိတော်တော်ကြာတဲ့အခါကျတော့မှခုတ်တန်းရှင်းတန်းနဲ့မကြားလို့မလို့လက်ကင်းမော်ကြည့်လိုက်တဲ့အခါကျတော့သားလဲနေတာတွေ့လို့မလို့ထွန်းအသာရက်ထည့်ပြီးတော့သားကိုသွားကြည့်တော့ဟိုမှာသားကတကောလုံးမဲပြီးအစိတ်တက်ပြီးတော့သေဆုံးနေပြီ၊ကွယ်လွန်းနေပြီဒီထဲမှာဖခင်ဟာသားရဲ့အလောင်းကိုအသာတစ်ပင်ရိပ်ရွှေ့ ရွှေ့ပြီးတော့အဝတ်နဲ့အသာဖုံးထားအဲ့ဒီအခိုင်မှာပဲလယ်နေချင်းတယောက်ကရွာပြန်သွားတာတွေ့တဲ့အခါကျတော့မှားလိုက်တယ်မိတ်ဆွေရေကျုပ်တို့အိမ်ကမိသားစုကိုတော့ပြောလိုက်သမ်းပါအိမ်ကမိသားစုအားလုံးလာခဲ့ကြပါအဝတ်ဖြူပဲဝုတ်ခဲ့ကြပါသမင်းယူတဲ့အခါကျတော့လည်းပဲခါတိုင်းလို့ နှစ်ယောက်စာမယူပဲနဲ့တယောက်စာပဲယူပဲပါလို့မှားလိုက်ပါပြောလိုက်ပါဆိုပြီးမှားလိုက်တယ်ဒါနဲ့လည်းနေချင်းမိတ်ဆွေလည်းရွာရောက်တဲ့အခါကျတော့ပြောလို့မှားတဲ့အတိုင်းပြောတဲ့အခါကျတော့အဲ့ဒီတကားရဲ့မိသားစုကသဘောပေါက်တယ်အဝတ်ဖြူလဲဝတ်ခဲ့ပါအိမ်ရှိလူကုန်လဲလာခဲ့ပါသမင်းယူတဲ့အခါကျတော့လည်းပဲနှစ်ယောက်စာမယူခဲ့ပါနဲ့တယောက်စာပဲယူခဲ့ပါလို့မှားတယ် မှားတဲ့ပုဂ္ဂိုလ်ကဖအေးဖြစ်တော့ဧကန္နသားတော့ဆုံးပြီလို့သဘောပေါက်သို့တော်လည်းသူတို့စိတ်ထဲမှာတုံ့လှုပ်ခြင်းမဖြစ်ဘူးမှားတဲ့အတိုင်းပဲအဝတ်ဖြူတွေဝတ်လာပြီးတော့တယောက်စာထမင်းယူပြီးလက်တော်တဲ့လာကြလက်တော်တဲ့လာကြလို့မလို့လက်တော်ရောက်တဲ့အခါကျတော့ဒီမှာသားဆုံးနေတာတွေ့ရသားဆုံးနေတာတွေ့တော့လည်းဘယ်သူမှမငိုကြဘူး ဖခင်ကိုအသာထမင်းအောင်ချပြီးထမင်းကျွေးလို့ဖခင်လည်းပဲအေးအေးဆေးဆေးထမင်းစားပြီးတာနဲ့တပြိုင်နက်တည်းအာလုံးထင်းစုပြီးထင်းပုံပေါ်မှာသားအလောင်းတင်ပြီးတော့မိတကြကြဘယ်သူမှမငိုကြွေးကြဘူးဘယ်သူမှမျက်နှာမသားမရမရမဖြစ်ကြဘူးဒါနဲ့အဲ့ဒါလိုမိသရှို့နေတော့မှခရီးသွားတယောက်ကတွေ့တဲ့အခါကျတော့ဘာလုံးလို့လာကြည့်တော့အလောင်းကောင်ကိုမိရှို့နေတာတွေ့တော့အံ့ဩတယ် ဒီပုဂ္ဂိုလ်တွေဟာအလောင်းကောင်းကိုလည်းမယုတ်နေတယ်ဘယ်သူမှလည်းပဲမျက်နှာမတမ်းမရလည်းမဖြစ်ကြဘူးမျက်ရည်လည်းတစ်စက်မှမကြကြဘူးဘယ်လိုပုံကိုယ်တွေများပါလိမ့်မလဲလို့ထူးထူးဆန်းဆန်းတွေ့ရလို့မေးတယ်နေသားမောင်မိတ်ဆွေတို့မေးပြရစီစိတ်လည်းမရှိပါနဲ့ခမည်းတော်အခုဘာလုပ်နေကြတာလဲမြင်တဲ့အတိုင်းပဲဩဒီလိုဆိုတော့ ခမည်းတော်သားကောင်တကောင်ကောင်ပြစ်တတ်ပြီးတော့ချက်စားကြမလို့မိဘုံပေါ်တင်ပြီးမိချို့နေတာနဲ့တူရဲ့မဟုတ်ပါဘူးသားကောင်မဟုတ်ပါဘူးဒါကျွန်ုပ်တို့ရဲ့သားပါအခုတည်းမဲ့ຫນွေကြိုက်ပြီးတော့သေဆုံးသွားတဲ့အတွက်သူ့ကိုမိသကြိုခြင်းအမှုပြုနေတာပါလို့ဆိုတော့ဟုတ်ပါဘူးဟုတ်မတင်ပါဘူးခမည်းတော်ဟာကြည့်ရတာကခမည်းတော်မျက်နှာတွေကတယောက်မှလည်းမျက်နှာမပြက်ကြတယောက်မှလည်းမျက်ရည်တစ်စက်မကြကြမငိုကြမကြွေးကြနဲ့ဆိုတော့ သားသေးကိုထင်းမုံမော်တင်မိတဲ့ကြိုတယ်ဆိုတာကျွန်တော်တော့မယုံနိုင်ပါဘူးဧကန္နဒါသားကောင်ပဲထမရဲ့မဟုတ်ပါဘူးဆိုပြီးတော့ရှင်းပြရအဲ့ဒီရှင်းပြရတော့မှခီးသွားတာမေးတယ်နေစမ်းမအောင်ဘလောက်ကြအောင်ခမည်းတော်စိတ်ခိုင်ကြတာသားတယောက်လုံးမောင်တယောက်လုံးခင်မွန်းတဲ့တယောက်လုံးဆုံးနာကိုတောင်းမှပဲမျက်နာမပြက်မျက်ရည်တစ်စက်မကြပဲနဲ့ဘလောက်တောင်း ခမရတို့စိတ်ကြည်ကြည်လင်လင်နဲ့စိတ်ခိုင်နေနိုင်ကြတာဘာအကြောင်းကြောင့်ပါလဲလို့မေးတဲ့အခါကျတော့ပထမဆုံးကဖခင်ကဖြေကြားတယ်မိတ်ဆွေတဲ့သင်္ခါရတရားဆိုတာဖြစ်လာတာဟာပျက်စီးဖို့ပဲတဲ့ဖြစ်လာတာပျက်စီးသွားတာဟာအဆန်းတကယ်မဟုတ်ပါဘူးတဲ့ဒီတတ္တဝါသားဆိုတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပေါ်လာပြီးသိဆုံးသွားတာဟာမြွေအရေကွန်လဲတယ်လို့ပါပဲတဲ့ သူသဘောပေါက်တယ်လို့ဖြေတာဒီအပြင်မှာတိတ်တော့တော့မကောင်းဘူးမြွေအေးကွန်လဲတယ်လို့ပါပဲတဲ့မြွေများမှာအေးဟောင်းမကောင်းတဲ့အခါကျတော့အေးဟောင်းစွတ်ပြီးတော့စွန့်ပြီးတော့အေးတစ်ကိုစွတ်ပြီးတော့တစခန်းသွားတယ်လို့သားဆိုတဲ့ဒီပုဂ္ဂိုလ်ဟာလည်းပဲခန္ဓာဟောင်းမကောင်းလို့မလို့ခန္ဓာကိုယ်ဟောင်းစွန့်ပြီးတော့ခန္ဓာကိုယ်အသစ်နဲ့သူတဘောဝသွားတာပါပဲတဲ့ဒါဟာထူးခြားတဲ့သဘောမဟုတ်ပါဘူးတဲ့ဒါကြောင့်မို့ကျွန်တော်ကျွန်ုပ်တို့ဟာ မျက်နှာမသားမရလည်းမဖြစ်ကြပါဘူးတဲ့ဒါနဲ့နောက်မိခင်ကိုမေးတယ်နဲ့နေသားမအောင် အမကြီးကတော့ဘယ်နဲ့ကြောင့်ဒီလောက်ရင်သွေးဖြစ်တဲ့သားတိတ်ဆုံးတာတော့မှမငိုတာလဲလို့ဆိုတော့ဩရှင်းနဲ့ပြောမှပြောပလေဒီသားကျွန်ုပ်တို့မိသားစုတွေရောက်လာဖို့ရသူ့ကိုဘယ်သူမှမခေါ်ပါဘူးမခေါ်ဘဲနဲ့သူ့ဟာသူရောက်လာတာပဲအခုမိသားစုကနေပြီးသူထွက်သွားပြန်တဲ့အခါကျတော့လည်းပဲ သူ့ကိုဘယ်သူမှအသွားမခိုင်းပါဘူးသွားခွင့်လည်းမပေးပါဘူးမပေးဘဲနဲ့သူ့ဟာသူသွားတာဆိုတော့ဒီသားဟာကျွန်ုပ်တို့နဲ့မဆက်ဆက်ဘူးပေါ့မဆက်ဆက်တဲ့အတွက်ကျွန်ုပ်တို့ဟာဒီသားအတွက်ဘာမှငိုကြွေးစရာမလိုပါဘူးတဲ့မခေါ်ဘဲနဲ့လာပြီးတော့ခွင့်မပြုဘဲနဲ့သွားတယ်ဒါကြောင့်မလို့ပဲသူနဲ့ကျွန်ုပ်တို့နဲ့ဘာမှမပတ်သက်တဲ့အတွက်ငိုစရာကြွေးစရာမရှိပါဘူးကောင်းပါပြီဒါဖြင့်ဒီက သေဆုံးတဲ့ကလေးရဲ့နှမနေတာကဘယ်လိုလဲဘာကြောင့်မငိုသလဲမောင်တယောက်လုံးဆုံးတာအကိုတယောက်လုံးဆုံးတာတောင်မှဦးကြီးရဲ့တဲ့ကျမတို့ငိုးနေကြွေးနေလို့ကောသူကပြန်ရှင်လာမလားတဲ့ရှင်မလာပါဘူးတဲ့သူ့အကြောင်းပြုပြီးငိုးနေကြွေးနေတယ်ဆိုလို့ရှိရင်ငိုကြွေးနေတဲ့ကျမတို့ပဲဆင်းရဲမှာပေါ့ဒါကြောင့်မလို့ငိုကြွေးစရာအကြောင်းမဟုတ်ပါဘူး တတဝါဖြစ်ပေါ်လာတာကိုကပျက်စီးဖို့သိဆုံးမှုပဲဖြစ်ပေါ်လာတာပါပဲသူ့တဘာဝအတိုင်းဖြစ်သွားတာမို့ငိုဖို့မလိုပါဘူးငိုပြီဆိုလို့ရှိရင်ကျမတို့ဆင်းရဲယုံမျှပဲအဖတ်တယ်မှာပါပဲကောင်းပါပြီဒါဖြင့်ဒီကသေသွားတဲ့လူလင်ရဲ့ဇနီးတွေကကောဇနီးတွေဆိုတာကိုယ်ခမွန်းတယ်ကိုအာကိုနေရတာအာကိုရဖြစ်တဲ့ခင်မွန်းတဲ့ဆုံးသွားပြီဆိုလို့ရှိရင်တောင်ကြီးများပြိုလဲသွားသလို့ အာကုရမဲ့သွားတာပဲဒါကိုတောင်းမှဒီဇနီးတွေကမငိုဘူးဆိုတော့ဘာအကြောင်းများကြောင့်လဲလို့ဆိုတော့ဦးကြီးရဲ့တဲ့သူဟာသေသွားပြီတဲ့သေသွားတော့ပြန်ရှင်လို့မလာတော့ပါဘူးတဲ့နောက်တဘဝနောက်တခန္ဓာကိုယ်နဲ့သူသွားပါပြီတဲ့သူရှင်မို့ရာဆိုပြီးကျမကငိုနေတယ်ဆိုလို့ရှိရင်တော့လကိုတောင်းတဲ့ကလေးလိုပဲဖြစ်မှာပေါ့တဲ့လကိုတောင်းတဲ့ကလေးဟာ ဘလို့ပဲတောင်းတော့သူလမရနိုင်သလိုသေသွားတဲ့ဒီခင်မွန်းတဲ့ရှင်မို့ရကျမတောင်းတာပေမဲ့လည်းပဲဘလို့မှမရနိုင်ပါဘူးတဲ့ဖြစ်ပြီးတဲ့ကိစ္စဟာဖြစ်ပြီးတဲ့တရားမှန်သမျှပျက်စီးရတာကြီးပါပဲမပျက်စီးစေပါနဲ့လို့တောင်းတာလို့မရပါဘူးဒီလိုဆိုလို့ရှိရင်တော့ဟုတ်ပါပြီဒီကအိမ်ပေါ်အိမ်စိမ်မလေးကတော့ဘာနဲ့ကြောင့်မငိုရလဲကိုယ်သခင်တယောက်လုံးဆုံးသွားတာတောင်မှ မငိုဘူးဆိုတော့အင်မတန်ထူးဆန်းတာပါပဲ။အော်ဦးကြီးနဲ့စဉ်းစားကြည့်ပါအောင်။အိုးမြကွဲသွားပြီဆိုတဲ့အခါကျတော့ကွဲသွားတဲ့အိုးနှချမ်းကိုဆက်ဆက်လို့များရရဲ့လား။မရပါဘူး။အဲဒါလိုပဲကျမသခင်ရဲ့ရုပ်ခန္ဓာကိုယ်ကြီးနဲ့သူ့ရဲ့စိတ်ခန္ဓာဟာအိုးစားကွဲသွားပြီ။သူ့တဏ္ဍာမှဇိဝိတ္တိန်တရေဆိုတဲ့အသက်ဟာလည်းချုပ်ငင်းပျက်စီးသွားပြီ။ အဲ့ဒီချုပ်ငင်းပျက်စီးသွားတဲ့ဇီဝိတ္တန်တွေကိုပြန်ဖြစ်ပေါ်အောင်ဘယ်သူမှမတတ်နိုင်ပါဘူးရုပ်ခန္ဓာကြီးကိုနာမ်ခန္ဓာနဲ့ပြန်တွဲအောင်လည်းဘယ်သူမှမတတ်နိုင်ပါဘူးမတတ်နိုင်တာကိုတတ်နိုင်ရမယ်လို့ကျမတို့ကတောင်းတာနေမယ်ဆိုလို့ရှိရင်ကျမတို့ပင်မယုံမျှတာဖြစ်မှာပေါ့ဒါကြောင့်မလို့ကျမတို့ဟာသဘာဝအတိုင်းဖြစ်တဲ့သဘောကိုဘယ်လိုမှမတောင်းတာပဲနဲ့စိတ်ထဲမှာဘယ်လိုပဲဘယ်လိုမှမဖြစ်ဖဲနေနိုင်တာပါ အဲ့ဒါလို့ဖြေကြတော့ခရီးသွားယောက်ျားသဘောပေါက်ဩဒီသဘောဆိုတာဘယ်သူမှမလွန်ဆန်နိုင်တဲ့သဘောပဲသရဓမ္မမာစီရိတိအလဗနိယံဌာနံသမနေနာဝါပြမနေနာဝါဒေဝေနာဝါမာရိနာဝါကေနစီဝါလောကသမိတ်သရဓမ္မအိုခြင်းသဘောကိုမာစီရိတိမအိုပါစေနဲ့ဟု၍ လောကတမိန်လောက၌တမဏိနာဝါယဟန်ဤသော၎င်းပြမဏိနာဝါပုံနာဤသော၎င်းမာရိနာဝါမနတိသော၎င်းကေနစီဝါတစုံတယောက်ကမြအလဗနိယံဌာနာမတောင့်တာတောင့်တာ၍မရသကောင်းနဲ့အရာပါပဲပဲ။အိုရင်းတရားကိုမအိုပါစေနဲ့လို့ဘယ်လိုလူဘယ်လိုနတ်ဘယ်လိုမြမမတောင့်တာမရသလိုသိခြင်းတရားကိုမသေးပါစေနဲ့လို့လို့လည်းတောင့်တာမရ။ မွေးလာတာဖြစ်လာတာကိုကသိရမယ်သဘာဝနောက်ကကပ်ပါလာတာဒီသဘောသဘောပိုင်းမိတယ်။အိုခြင်းဆိုတာမအိုးပါလို့တောင်းတာဆိုရကိုမရပြီ။နာခြင်းဆိုတာမနာပါလို့တောင်းတာဆိုရကိုမရပြီ။သေခြင်းဆိုတာမသေးပါလို့တောင်းတာဆိုရကိုမရပြီ။ ကုံညင်းဆိုတာမကုံမလို့တောင်းတာဆိုရာကိုမရပြီပြက်ချင်းဆိုတာမပြက်ပါလို့တောင်းတာဆိုရာကိုမရပြီဩနာသေးခြင်းကုံပြက်ချင်းနဲ့ပပင်းမစုံ မတွေ့ကြုံမဲ့မစုံရလို့တောင်းတာဆိုလဲဘယ်လိုလူမြပြမာဏမြတ် မတဆွမ်းပိုင်မရနိုင်လက်မှိုင်ချရသည်ရှင်တော်မြတ်ဘုရားရဲ့အလဘနိယဌာနတုတ်ဒေသနာတော်ကိုင်းလိုက်ဆိုကြည့်ရအောင်။အိုခြင်းဆိုတာမအိုပါလို့တောင်းတဆိုရကိုမရပြီ။နာခြင်းဆိုတာမနာပါလို့ တောင်းနာဆိုရကိုမရပြီသေခြင်းဆိုတာမသေးပါလို့တောင်းနာဆိုရကိုမရပြီကုံခြင်းဆိုတာမကုံပါလို့တောင်းတဆိုရကိုမရပြီ ပြည့်ခြင်းဆိုတာမပြည့်ပါလို့တောင်းတဆိုရကိုမရပြီဩနာသေးခြင်းကုံပြည့်ခြင်းနဲ့သက်ပင်မဆုံးမတွေ့ကြုံလို့တောင်းတဆိုလဲ ဘယ်လိုလူနာဘယ်လိုလူမြဗြမာဏမြမတစွမ်းပိုင်မရနိုင်လက်မှိုင်ချရသည်မုံဒမင်းဟာသန္တာဒေဝီမိဖုရားကြီးနှက်ရွာဆန်သွားလို့မို့လို့မစားနိုင်မတော့နိုင်တည်းရဲ့ဒီရဲ့မစီမနိုင်မဲနဲ့ 9ရက်ပတ်လုံးဥဆွေးသောကရောက်နေတဲ့အခါမှာပါတလိပုတ်ပြည်ကအရှင်နာရဒထံကကုဒါယုံကျောင်းတော်ကအရှင်နာရဒထံအမတ်တယောက်ကခေါ်သွားလို့အရှင်နာရဒကမြတ်စွာဘုရားမိန့်ကြားတော်မူရဒီအလဗနိယသုတ်ဒေသနာတော်ကိုမုံတာမင်းကိုဟောကြားတယ်ဟောကြားတော့မုံနာမင်းကနောက်ကြတော့သဘောပေါက်တော့အိုးမရတာငါတောင်းတာနေတာပါလား မရတာတောင်းတနေလို့ငါပင်မယုံရှိတာပဲလို့စိတ်ထဲမှာချက်ချင်းတစ်ပေါက်ပေါက်ပြီးတော့ပူဆွေးမှုတွေပျောက်သွားဒီနေ့မှာအရှင်ဘုရားအရှင်ဘုရားဟောတဲ့ဒီတရားဘာတရားခေါ်ပါသလဲဘုရားလို့ရှောက်ထားတော့အရှင်နာရဒမထေရကမင်းကြီးတဲ့ဒီတရားဟာသောကတန်လဟာရဏတရားပဲတဲ့စိုးရိမ်ပူဆွေးမှုဆိုတဲ့မြားညောင်ကိုနှုတ်ပေးတဲ့တရားပါပဲမင်းကြီးတဲ့မှန်လိုက်လေရှင်ဘုရားတပည့်တော်တဏ္ဍမှာ တတိမဲ့လို့အသိတရားနဲနေတဲ့အချိန်မှာဖြစ်ပွားတဲ့သွေးပူဆွေးမှုတောကတွေဟာအရှင်ဘုရားရဲ့တိတရားကြောင့်အကုန်လုံးလွင့်ပါပြီးသွားပါပြီဒီအချိန်မှာတပည့်တော်ဟာဖြစ်လာတဲ့သဘောဟုသမျှပြက်သွားရမှာကြီးပဲဒီပြက်သွားရမယ့်သဘောကိုမပြက်ပါစေနဲ့လို့တောင်းတလို့မရဘူးဆိုတဲ့သဘောကိုတပည့်တော်ပိုက်မိလို့မလို့တပည့်တော်မပူဆွေးမဖိုးကြွေးတော့ပါဘူးစိတ်ချမ်းသာပါပြီဘုရားလို့ရှောက်ထားတယ်အခုလည်းပဲမြတ်စွာဘုရားအရှင်အနန္ဒာကိုဒီသဘောပေါအောင်မိတ်နေတာ ယံသတံဘူတံသင်္ကတံဘလောကဓမ္မံတေသံဝဒမပလုစိတိနေတံဌာနဝိသတိပြည့်ရတဲ့ဖြစ်ပေါ်လာတဲ့တရားမှန်သမျှပြက်တာကြီးပဲအာနန္ဒာမပြက်စည်းစေနဲ့မပြက်စည်းပါစေနဲ့လို့ဘယ်သူတောင်းတာတောင်းတာမရဘူးဒါကြောင့်သင်တို့တဏ္ဏတို့များတဏ္ဏမှာလည်းပဲယုတ်တရားနံတရားဆိုတာအကြောင်းတွေကစုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်နေတဲ့သင်္ခတတရားသင်္ခါရတရားတွေကြီးပဲ ဒီဖြစ်ပေါ်လာတဲ့သင်္ခါရတရားသင်္ခါရတရားခေါ်တဲ့ယုံနာအစုဟာတနေ့နေ့မှာအတိပျက်စီးရမှာကြီးပဲအခုလည်းပဲနေစဉ်နဲ့အမျှအချိန်နဲ့အမျှတပြက်တည်းပြည့်ပြီးတော့တပြက်တည်းပြည့်နေတာပဲဒါကြောင့်မို့လောကမှာလောကကြီးထဲမှာရှိနေသမျှအချိန်ကာလပတ်လုံးဟာပြည့်မှုတွေနဲ့ကြီးပဲတွေ့နေရမှာပဲဒီလိုပြည့်မှုတွေနဲ့တွေ့နေရတဲ့အခါမှာ ဒီပြက်တာတွေဟာဖြစ်လာလို့ပြက်တာပဲဆိုတာဉာဏ်ထဲမှာတက်ဝင်မှုအရေးကြီးတယ်အဲ့ဒါလို့မတက်ဝင်မှုဆိုလို့ရှိရင်ပြက်မှုတွေကြောင့်စိုးရင်ပူဆွေးငိုကြွေးမှုတွေဖြစ်ရလိမ့်မယ်ကဲလိုက်ဆိုဖြစ်ပေါ်၍လာထိုအရာမှန်စွာပြည့်ရသည်သို့ ပြည့်စေလိုတောင်းတာဆိုရကိုမရပြီဥရောတွင်ညာမဝေမှန်ပင်ခက်ချိတ်မည် ပြက်လင်ငိုကြွေးပူလောင်ဆွေးအေးခွက်မရပြီထို့ကြောင့်သင်တို့အာကိုဖို့မိဖို့ရှိရမည်ကိုယ်အတွက်မှာအာကိုရာ ကိုယ်သာဖြစ်တော်သည်များအာကိုထိုလူမျိုးအကျိုးမရပြီကိုထူကိုထကျိုးသာမှဒုက္ခပွားစီမီအရာသည်သာ အာကိုရာမှန်စွာဖြစ်တော်သည်တခြားအာကိုထိုလူမျိုးအကျိုးမရပြီမြတ်စွာဘုရားကအရှင်အနန္ဒမိတ်နဲ့တတ္တမတိယအာနန္ဒဓမ္မဒီပါဝေရဒအတ္တဒီပါဝေရဒအတ္တတရဏအနိညာတရဏ ဓမ္မဒီပါဝေရတဓမ္မတရဏအနိညာတရဏจิตအနန္တာဒီလိုအပြည့်တွေနဲ့တွေ့ရတဲ့အခါမှာဆင်းရဲမှုမဖြစ်အောင်သင်တို့ဟာကိုကိုကိုအာကိုကြတရားကိုအာကိုကြဘလို့တရားအာကိုရမလဲဆိုတော့ဘုန်းကြီးတို့မနေ့ကဒီဟာကိုခက်ကြဲကြဲလေးတရားအစမှပြောခဲ့ပြီကာယ ानु ပဒနာတတိပဌာဝေဒနာ ानु ပဒနာတတိပဌာစိတ် ानु ပဒနာတတိပဌာနမ ानु ပဒနာတတိပဌာဆိုတဲ့တတိပဌာတရား၄ပါးပွားများကြ ကာနုပဒနာတတိပဒံရုပ်ဖြစ်တိုင်းဖြစ်တိုင်းခန္ဓာကိုယ်ခေါ်တဲ့ရုပ်ကြီးဖြစ်တိုင်းဖြစ်တိုင်းတတိနဲ့စိုက်ရှုဝေဒနာနုပဒနာတတိပဒံခံစားမှုတွေဖြစ်တိုင်းဖြစ်တိုင်းတတိနဲ့စိုက်ရှုစိတ်ဓာနုပဒနာတတိပဒံစိတ်တွေဖြစ်တိုင်းဖြစ်တိုင်းတတိနဲ့ကရှုဓမ္မနုပဒနာတတိပဒံသဘောတွေဖြစ်တိုင်းဖြစ်တိုင်းတတိနဲ့ကရှုအဲလိုရှုပြီဆိုလို့ရှိရင်တော့ ရုပ်ထင်ရှားရင်ရုပ်ကိုရှုနာမ်ထင်ရှားရင်နာမ်ကိုရှုရုပ်နဲ့နှစ်ပါးလုံးထင်ရှားနေတဲ့အခါမှာပူထင်ရှားတဲ့သဘောတရားကိုပူရှုပူရာရှုပူရာထင်ရှားလို့ရှိရင်ပူတဲ့ရုပ်ရှုအေရာထင်ရှားရင်အေရာရှုလောက်တာရွေးတာရှားတာတောက်တာတင်တာထင်ရှားလို့ရှိရင်လည်းလှုပ်မှုကျွေးမှုတောက်မှုတင်းမှုဆိုတဲ့ရုပ်တွေကိုပဲရှုတရားတဲ့မှာမှစိတ်ကစဉ်းစားစိတ်ထွက်စိတ်စိတ်ကုသိတ်ရှိလို့ရှိရင်လည်းဒီဘက်ဒီစိတ်ကုသိတ်တွေရှု ခံစားမှုခေါ်တဲ့သဘောတရားတွေနာမှုကျင်မှုကြိုက်မှုခဲမှုတောက်မှုရှိလို့ရှိရင်ဒီခန္ဓာရာကျင်နာကြိုက်တာခဲတာတောက်တာတင်းတာတွေကိုရှုရမယ်မြင်မှုကြားမှုနာမှုစားမှုအစိုက်တဲ့သဘောတွေတွေ့တယ်ဆိုလို့ရှိရင်လည်းမြင်နေမြင်နေကြားတယ်ကြားတယ်အစိုက်တွေဖြစ်မြင်ကြိုက်ကြားကြိုက်မှာပစ္စုပန်တဲ့တဲ့ကြားအောင်ရှုရမယ်တဲ့ပစ္စုပန်တဲ့တဲ့ဆိုတာဖြစ်ပေါ်ထင်ရှားနေတဲ့အာယုံနဲ့ရှုတဲ့စိတ်တစ်ထပ်တည်းအံကြိုက်သွားအောင်ရှုပါ မဖြစ်ပေါ်တဲ့အာယုန်တွေကိုလည်းကြိုးပြီးမရှိပါနဲ့ဖြစ်ပေါ်ပြီးသားအာယုန်တွေလည်းပြန်မရှိပါနဲ့ဖြစ်ပေါ်ပြီးသားယုတ်တဲ့နာနေဟာချုပ်ပြတ်သွားပြီရှုလို့မရတော့ဘူးမဖြစ်ပေါ်လာသေးတဲ့ယုတ်နံတရားတွေဟာဖြစ်ကိုဖြစ်ပေါ်မလာသေးလို့ရှုလို့မရဘူးဒါကြောင့်ဖြစ်ဆဲဆဲယုတ်ဖြစ်ဆဲဆဲနံကိုသာတတိကပ်ပြီးတော့ရှုပါအဲ့ဒါလို့ရှုခြင်းအပြင်ရှုရင်ရှုရင်ရှုရင်နဲ့ရှုပါများလာလို့မလို့စိတ်တည်ငြိမ်စုတတ်မှုတမာရီအားကောင်းလာပြီဆိုလို့ရှိရင် စိတ်ထဲမှာလောဘဒေါသမောဟအစိုက်တဲ့និဝရဏအငြိအကျဲတွေကင်းဝဲလို့မို့လို့စိတ်တဝိတ္တုစိတ်စင်ကြယ်တော့တာပဲအဲ့ဒါလို့စိတ်စင်ကြယ်ပြီဆိုလို့ရှိရင်ရုပ်တဘာဝနံတဘာဝကိုရှုတဲ့စိတ်နဲ့ရုပ်တဘာဝနံတဘာဝဒီနှစ်ခုသာရှိတယ်လို့ဉာဏ်ထဲမှာတွေးလာတယ်ပူရာနဲ့ရှုတဲ့စိတ်အေရာနဲ့ရှုတဲ့စိတ်တောင့်တာတင်းတာနဲ့ရှုတဲ့စိတ်လှုပ်ရှားတာရွေ့ရှားတာနဲ့ရှုတဲ့စိတ်နာတာကျင်တာနဲ့ရှုတဲ့စိတ် ဒီတတွဲတတွဲမြတ်တာရှိတယ်လို့သိလာတဲ့အခါကျတော့ရုပ်သဘောနာမ်သဘောကို သိလာပြီဖြစ်တဲ့အတွက်ပုဂ္ဂိုလ်တ attva ဆိုတဲ့အသိမှအမြင်မှမရှိတော့အဲ့ဒီကမှဆက်ပြီးရှုရမည်ဆိုတဲ့အခါကျတော့အဲ့ဒီယုံနာနေရဲ့အကြောင်းတရားတွေသိလာတယ်တောင်းမှုတင်းမှုရှိလို့မလို့ရှုတဲ့စိတ်ဖြစ်တယ်လိုချင်စိတ်ရှိလို့လိုချင်တယ်လို့ရှုတဲ့စိတ်ဖြစ်တယ်စိတ်ဆိုးစိတ်ရှိလို့စိတ်ဆိုးတယ်လို့ရှုတဲ့စိတ်ဖြစ်တယ် ကွေးကျင်စိတ်ကြောင့်ကွေးမှုဆန့်ကျင်စိတ်ကြောင့်ဆန့်မှုလှမ်းကျင်စိတ်ကြောင့်လှမ်းမှုကြွကျင်စိတ်ကြောင့်ကြွမှုဖြစ်တဲ့အစာရည်ဖြင့်အကြောင်းကြောင့်အကျိုးဖြစ်တဲ့သဘောတွေသိလာတယ်ဒီလိုသိလာတဲ့အခါကျတော့ဘယ်ပုဂ္ဂိုလ်ဘယ်တ attva ဘယ်လိုတကောရှင်ကမှဘသူ့ကိုဘာမှဖြစ်အောင်လုပ်ပေးတာမဟုတ်ဘူးအကြောင်းကြောင့်အကျိုးဖြစ်နေတဲ့သဘာဝလောကကြီးပဲလို့ဒီလိုသဘောပေါက်လာအဲ့ဒါလိုသဘောပေါက်ရကဆက်ရှုတဲ့အခါကျတော့အရှုခံရုပ်လည်းပဲဖြစ်ပေါ်ပြီးပြောက်သွားတာအရှုခံနာလည်းဖြစ်ပေါ်ပြီးပြောက်သွားတာတွေ့တယ် တွေ့တဲ့အခါကျတော့ဩဘယ်ဟာမှမမြဲပါလားလို့ညံထဲမှာသက်ဝင်လာတယ်။အဲဒါလို့ဖြစ်ဖြစ်ပြီးပြက်ပြက်သွားတဲ့ပေါ်ပေါ်ပြီးပြောက်ပြောက်သွားတဲ့သဘောတွေကြီးပဲညံထဲမှာတွေ့နေရတဲ့အခါတေးပြက်တေးပေါ်တေးပြက်ဒါကိုပဲတွေ့နေရတဲ့အခါကျတော့ဩဘယ်ဟာမှမကောင်းပါလားပြက်ခါပြက်ခါကြီးပဲနေကြတဲ့တရားတွေပါလားလို့စိတ်ထဲမှာသိလာတဲ့အခါကျတော့ဒုက္ခသဘောဒုက္ခလက္ခဏာတွေသိလာတယ်။ဒီအခါမှာ ပုဂ္ဂိုလ်တ attva ရဲ့လို့ဘာမှခေါ်စရာအခိုင်အမာမရှိပါလားဖြစ်ပြီးပြက်နေတဲ့သဘာဝတွေပဲရှိပါလားလို့ဉာဏ်ထဲမှာသိတော့အနတ္တလက္ခဏာတွေလည်းမြင်လာတယ်အဲ့ဒီအနိစ္စဒုက္ခအနတ္တလက္ခဏာတွေတပြည့်တဲ့တပြည့်တပြည့်တဲ့တပြည့်သိမြင်တဲ့ဉာဏ်ရင့်တန်လာတဲ့အခါကျတော့အဲ့ဒီဝိပဿနာဉာဏ်ရဲ့အဆုံးမှာမဲ့ဉာဏ်ဆိုတာဖြစ်ပေါ်လို့အရိယတစ္ဆာ၄ပါးကိုမဲ့ဉာဏ်နဲ့ထိုးထွင်းသိမြင်လို့ယုံနာသင်္ခါရချုပ်ငိမ့်တဲ့သဘောတည်းကိုရောက်သွားတယ် အဲ့ဒါလိုရောက်သွားတဲ့အခါမှာသင်္ခါရချုပ်ငြင်းတဲ့နိဗ္ဗာန်နိရောဓသစ္စာကိုမဲ့ညာကအာယုံပြုတယ်ဒီမဲ့ညာကမေဃသစ္စာသင်္ခါရချုပ်ငြင်းတဲ့သဘောကနိရောဓသစ္စာအဲ့ဒီအချိန်မှာပဲဒီသင်္ခါရချုပ်ငြင်းတဲ့နိရောဓသစ္စာကိုမျက်မှောက်ပြုနိုင်တာဟာဒုက္ခသစ္စာခေါ်တဲ့အနိစ္စဒုက္ခအနတ္တသဘောရှိတဲ့ယုံနာတွေကိုပိုင်းပိုင်းခြားခြားသိခဲ့သလိုလားပြုနိုင်တာဖြစ်တဲ့အတွက်ဒုက္ခသစ္စာကိုလည်းပဲပိုင်းပိုင်းခြားခြားသိမှုကိစ္စပြီးတယ် အဲ့ဒါလိုပြည့်တဲ့အတွက်ပဲယုံနာမောမှာတွေ့တာတတ်မဲ့တဲ့လောဘသမှုရိယာတစ္ဆာကိုပယ်ခြင်းကိစ္စလည်းပြည့်တယ်။ဒါကြောင့်အရိယာမေညာနဲ့သင်္ခါရချုပ်ငင်းတဲ့သဘောကိုမျက်မှောက်ပြုတဲ့အခါမှာနိရောဓသစ္စာချုပ်ငင်းတဲ့သဘောကိုတော့အာယုံပြုသောအခြင်းသိပြီးတော့ကြံတဲ့သစ္စာအရိယာသစ္စာ၄ပါးကိုတော့ကိစ္စပြည့်စည်သောအခြင်းသိတယ်။အဲ့ဒီနေရာအချင်းဆက်လက်ပြီးအားထုတ်လို့မလို့မက်၄၀ဖို့၄၀ရလို့မို့ အရဟတမဉဏ်ရပြီဆိုတဲ့အခါကျတော့ကိလေသာခတ်သိမ်းချုပ်ပြငြိမ့်တဲ့အတွက်အဲ့ဒီပုဂ္ဂိုလ်ဟာဒုက္ခခတ်သိမ်းကင်းငြိမ့်လို့မို့အနုပါတိတေသနိဗ္ဗာန်ကိုသဥပါတိတေသနိဗ္ဗာန်ကိုဝင်ဆန်းရတယ်အဲ့ဒီကမှဆင်းရဲရောရောနာရောချုပ်ငိမ့်တဲ့အရှင်သာရိပုတ္တရာရဲ့လိုပြိနိဗ္ဗာန်သုတိစိတ်ချုပ်ပြီးတဲ့နောက်မှာတော့အနုပါတိဒေသနိဗ္ဗာန်ဝင်ဆံရလို့မလို့မောက္ခချမ်းသာရသွားရောတဲ့ဒါကြောင့်မလို့ ကိလေကင်းပြထိုသူမြတ်ကငြိမ့်သစင်ရဲ့ချမ်းသာမြဲသည့်ဝတ်ထဲမလဲတော့ပြီဒီရှုလို့ရှိရင်ကိလေသာကျင်းတယ်ကိုဟုတ်ကာယဝေဒနာစိတ်ဓမ္မာလေးပြာရှုရသည်ရှုလင်ရှုလင်အမှန်မြင် ကိကျင်းစင်ကိလေသည်ကိလေကျင်းပြထိုသူမြတ်ကငြိမ့်သာဆင်းရဲချမ်းသာမြဲသည်ဝတ်ထဲမလဲတော့ပြီသည် အရှင်အာနန္ဒာကိုမြတ်စွာဘုရားဏိကုံးဆုံးမင်းလိုက်တဲ့ယေဟိကေစီအာနန္ဒာဧတရိဝမမစ္စယနဝအတ္တတိပဝိရိတံဒီအတ္တတရဏအနိညတရဏသမတကေမေတေအာနန္ဒဘိက္ခုပဝိတံဒီယေကေစီတိခါကမအာနန္ဒငါဘုရားတတော်ထင်ရှားရှိနေတဲ့အချိန်မှာတော့၎င်းငါဘုရားပြိဋိဘံဆံသွားတဲ့အခါမှာတော့၎င်းဒီသတိပဋ္ဌာန်တရား၄ပါးပွားများလို့မလို့သီလသမารိပညာတိခါ၃ပါးကိုကျင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တွေဟာဖြင့် ကိလေသာခတ်သိမ်းငြိမ့်လို့မလို့ဆင်းရဲခတ်သိမ်းငြိမ့်တဲ့အတွက်အမြင့်ဆုံးအမြတ်ဆုံးပုဂ္ဂိုလ်တွေဖြစ်ကြလိမ့်မယ်မြတ်စွာဘုရားသုံဒတုတ်ဒေသနာတော်အဆုံးသတ်လိုက်တော့အရှင်အာနန္ဒာလည်းသောကတွေငြိမ့်အေးသွားတယ်ဒါကြောင့်ဒီသုံဒတုတ်ဒေသနာတော်ကိုဘုန်းကြီးမနေ့ကနဲ့ဒီကနေ့ဟောတာအကျမ်းမြင့်မြပဲဘုန်းကြီးဟောတယ်ဘာကြောင့်လဲဆိုတော့ပြိတ္တရဲ့အစ္ဆာတရားလိုက်ပြီးတော့စိတ်စိတ်ဘုန်းကြီးမဟောပါဘူးဒါက ခကြဲကြဲခကြမ်းများအကြမ်းမြင်ဟောတတ်တဲ့ဒီဆုံးတ်တုတ်ဒေသနာတော်ကိုနာရကြရခြင်းအပြင် ဖြစ်တတ်တဲ့သဘာဝများဟာပြတ်တတ်တဲ့သဘောပဲရှိတဲ့ဒီပြည့်စည်တတ်တဲ့သဘောတွေကိုမပြည့်စည်စေပါနဲ့လို့တောင်းတာလို့မရတဲ့အတွေ့အပြက်ကိုမြင်အောင်ရှုမှသာလင်ကိလေသာငြိမ်းလို့မို့လို့သင်ရခသိငြိမ်းရချမ်းသာကိုရကြလိမ့်မယ်လို့သဘောပေါက်ပြီးတော့ ရုပ်သဘောနာမ်သဘောပြတ်တတ်တဲ့သဘောတွေကိုမပြတ်မလတ်ရှုမှတ်ပွားများကြိုးစားအားထုတ်ကြခြင်းအပြင်ကိလေသာခတ်သိမ်းငြိမ်းလို့မလို့ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေတတ္တဝါမှန်၍တရားတွေ့ ချမ်းမြေ့သာယာရှိပါစေတတ္တဝမန္တ၍တရားတွေ့ချမ်းမြေ့သာယာရှိပါစေ